ज्ञान प्राता ညောလေမိမိစိယာမိမိပြညာဘုရားမာယာ မာနာမဒအတိမာနာသမာဓိမန်သေထံရသံဗမံယဝဥဒကေဘူပြုလေတာရမ္မာဝါမာနယိတမဒာ လွန်ပြီးအတိမာနတာကုသိုလ်များမေညာပမာတာကုသိုလ် မူလပဏာတာဒီဘက်ကဆိုတာစာမျက်နှာပြည့်စုံတယ်ခတ်တော့ဒီမရီကထောက်ပြထားတဲ့ဥပပိလိတတရားရောက်တော့ဒီကတော့ဘယ်လိုလဲဘယ်လိုလဲအဲ့ဒါချက်ပါတဲ့ဒီကစိတ်ကိုညှင်းမဲနေတဲ့ဘဂိလေသာတရား16ပါးတင်လာတယ်။ဒါကနော် စိတ်ကိုညှိနှိုင်းနေတဲ့တရားမှန်တယ်များဥပကိလေသာလို့ဒီမှာတော့သင်ကြားတာအဖြစ်များတာကိုထည့်ပြီးဟောတာလား။ဒါနဲ့ဒီပလာဒမြေယံဂေရှင်တို့ညာမှုပလာဒအဲ့ဒီမှာဒီပါဒီကိုယ်ရပါတယ်လူတက်မပြညာတော့။ဒီနေ့လောကမှာဒီနေ့ကြားကြဖြစ်တဲ့အမလေးတချို့များဘာလို့လဲဆိုတော့ဒီလိုပါ နဲ့ပါလို့ရှိရင်တော့ငါကဈေးသေးလောက်သူကမြင့်မို့တောင်လောက်ပဲလို့စိတ်ထဲမှာသိနေမယ်မြင့်မို့တောင်ကိုဈေးသေးနဲ့ပြည့်လို့ရှိရင်နာမည်တော့ကြီးမှာပဲဆိုပြီးတော့နာမည်ကြီးရလို့တက်တက်ပြီးတော့ဟုတ်မတရားတွေပြောပြောပြီးကြိုင်တာတွေမတွေ့ဘူးလားအဲ့ဒါနဲ့သူနာမည်ကြီးအောင်လုပ်တာ ရတဲ့နေ့မကြည့်အောင်လို့ဒီလိုပါကြောင်းလိုက်တယ်တော့တော့တော့ဒီလိုပါတော့တော့တော့အင်းရောဒီလိုတော့ရစမဖြစ်နေတာရေတော့ဆရာဒိဋ္ဌဝန္တာကျွန်တော်တို့နေရာဝန္တာဆိုတာဆန္ဒတကယ်တတ်ပါတယ်ဉာဏ်လည်းထက်နဲ့လည်းနဲ့ပါတယ်ပတ္တိလည်းရှိတယ် ဒီပါရလို့မလို့အကျိုးကြောင့်ဒီ အိဒါန္တာရောဟိနမေအခုလည်းလည်းနာမည်ကြီးရင်ကြီးမကြီးဘူးဆိုတော့ရှင်ရှင်တော်ဘုရားကတက်ပြီးတော့မြို့ပဲလက်ပြီးလာထူလာပါပဲမြို့ပဲလက်ပြီးအဲ့ဒါလုံးမဲ့တဲ့ရှင်နာမည်ကြီးရဲ့လူကလည်းရှိသေးတာဒီက အဲတကယ်ကအာရမ္ပစိတ်နဲ့ဘယ်မှာလဲကိုယ်ရပါတယ်ဒီတက်တက်ဒီကျင်ရတာတော့တချို့တော့လည်းပဲပြန်ငင်လို့ပဲတချို့တော့လည်းပဲနမိတ်ကြီးညာလို့ပဲအဲဒီလိုကြတာလည်းရှိတယ်ဒီကဘုရားတော်မှာမြတ်စွာဘုရားအဝတ်နဲ့ဥပမာပြထားတယ်ဒါကြည့်စိတ်နဲ့အဝတ်နဲ့ဥပမာပြထားတယ် ဝတ်ဖို့တဲ့သိဆိုမယ်ဆိုလို့ရှိရင်အဖြူဆိုပဲအဖြူပဲဆိုဆိုအနီပဲဆိုဆိုအပြာပဲဆိုဆိုတဲ့အနီရောင်အဖြူရောင်အပြာရောင်တော့ပေါက်ပါပါပဲတဲ့ပေါက်တာပါပဲတဲ့ဒါပြီးတဲ့အဲရောင်မလှပါဘူး ထောက်ပါမလို့အနီရောင်ရလို့ရှိရင်လည်းအနီဘုတ်ကြီးထွက်လာတယ်အပြာရောင်ရလည်းအပြာဘုတ်ကြီးထွက်လာတယ်ပါကြောင့်ဘုရားလာလို့ဝတ်ပါညီတော်နေလို့တဲ့ဘယ်သေးဆိုဆိုကြီးလည်းလှပါတယ်တောက်ပြောင်းတဲ့အယောင်မရပါဘူးတဲ့အဲ့ဒီအတိုင်းပါပဲတဲ့စိတ်လည်းပဲဒီလိုကအမြဲတမ်းဝင်နေပြီဆိုလို့ရှိရင်ဒီစိတ်မှာအဲ့ဒီကိလေ ဝင်နေတဲ့စိတ်ကြောင့်နဲ့ဉာဏ်ကလည်းပဲဒီလိုကောင်းတာမကောင်းတာမှားတာမှန်တာကိုချောင်းမြောက်မှမှမသိနိုင်မနေနိုင်ပါဘူး။ဒါကြောင့်မလို့လောကလားအလောကဆိုကြလောက်ပြီးတဲ့အခါကျတော့အဘိဓမ္မာဝိသမလောဘအစာရတဲ့ဒီကအညောတော့ဝင်ပြီးဆိုလို့ရှိရင်ဒီပုဂ္ဂိုလ်အတွက် ဖြစ်ရမှာကတော့ဒုက္ခတိပါတိငင်ပါမကောင်းတဲ့အဖြစ်ကိုလည်းသူရမှာပဲတဲ့မကောင်းတဲ့ဖြစ်ရမှာပါတိနောက်တော့အဖြစ်မဲ့ဆိုလို့ရှိရင်လည်းဒီမကောင်းမှုညီမဲ့တဲ့စိတ်ကြောင့်အဘယ်ဒုက္ခတိဘဝရောက်နေပေါ့ဒီဘဝထဲမှာပဲဒီမကောင်းတဲ့စိတ်ညီမဲ့ကြောင့်ရုပ်ပြန်ပြီးဆိုလို့ရှိရင်လည်း စင်ရင်းရဲ့ရောမတိလေးအကြရည်ရဲ့မျက်နှာပြအစာရည်တဲ့အကျိုးကိုပေးနေတယ်။ဒီကျူဇနာအဝတ်ကိုတဲ့ဆေးချိလိုက်တဲ့အခါကျတော့ လူပဲဆိုဆိုအဝါပဲဆိုဆိုအပြာပဲဆိုဆိုဒီဆိုလိုက်တဲ့အရာမှာတောက်တောက်ပြောင်ပြောင်နဲ့လှလှပါပါအရာရပါတယ်တဲ့။ဘာကြောင့်လဲဆိုတော့အဝတ်ကဖြူစင်လို့အဲ့ဒီအတိုင်းပဲတဲ့။အငြိအကျဉ်းမတန်လို့လောဘဒေါသမောဟအငြိအကျဉ်းမတန်လို့ဖြူစင်နေတဲ့စိတ်ကိုတဲ့အဲ့ဒီစိတ်နဲ့ ကောင်းဖို့မကောင်းဖို့ဆင်းရဲသလားဝေဘာနေဆိုလို့ရှိရင်ကောင်းဖို့မကောင်းဖို့ကိုသမန်ကံနဲ့ပြက်ပြက်သားသားသိမြင်ပြီးတော့ကောင်းတာတွေပဲပြုလုပ်နိုင်တဲ့အတွက်ကောင်းကျိုးကိုရတယ်ဘုရားမျိုးသတိပါတိကခါတဲ့ဒါကြောင့်ဘဝမှာအမြဲတမ်းမတင်မဲ့ဖြူစင်တွေကိုလိုအပ်တယ်လို့စိတ်မှလည်းလောဘဒေါသမောဟမာန စိတ်ဓာတ်မြစ္စရိယဆိုတဲ့ငြိမ်မဲတွေမငြိမ်မဲဖြစ်စေလို့လိုအပ်ပါတယ် မဲ့တယ်လို့မြင်မဲ့တယ်မမြင်မဲ့ဘူးဆိုတာကိုလည်းပဲမတိမားပြီးတော့စစ်ဆေးမှပြီးတယ်တဲ့စစ်ဆေးရင်မသိနိုင်ဘူးမသိနိုင်ရင်ဒီအငြင်းမဲ့စိတ်မပယ်နိုင်ဘူးအမေညာဝိတမလောဘစိတ်တတာဥပတိေတောจิตတိဝိတေတဝအဘိဓာဝိတမလောဘံပဇဟတိအဘိဓာဝိတမလောဘ သူတော်ကြီးကိုရလို့ဘုရားရှင်ရှိကြံကြီးရဲ့အမိန့်ဆောင်ရဲ့အလိုလောဘကြီးခြင်းဝိသမလောဘဒီစိတ်လက်ပါစိတ်ဤဥပတိလေတော့မြေမဲကြောင့်တရားပေသည်စိတ်ဤဤတို့ဝိတေတဝါတိသည်ရှိတော်သတိမိသဘိဇာဝိသမလောဘအဘိဇာနှင့်ဝိသမလောဘအကိုပဇဟတိပေနိုင်၏သတိမိ သမားရှိတဲ့ရားလိုတဲ့စိတ်ဖြစ်နေတာမတရားမှာကဖြစ်နေတာမတရားတတ်မှတ်မှုဖြစ်နေတာမတရားလိုချင်နေတာဟာဒါစိတ်အမြင်မဲ့ပဲစိတ်မြင်မဲ့ပြီဆိုလို့ရှိရင်ဒီမြင်မဲ့တဲ့စိတ်ကြောင့်မကောင်းတဲ့ရမှာပဲလို့အဲ့ဒါလို့သိတဲ့အခါပါတဲ့ဒီဒီဒီမြင်မဲ့တဲ့အဘိဓါဝိတ္တမလောဘကိုပယ်နိုင်တယ်တဲ့မသိရတော့မပယ်နိုင်ဘူး အဲ့ဒါသိအောင်တော့ပါလို့ပါပြီယူပြီးဒါကလေးပါဘူးရှိစီရမည်အာရယူလေမြင်မဲ့စိတ်နိုင်ဆိုရယုံလည်းမကြည့်နဲ့တော်လာတော့ဘာလဲမြင်မဲ့စိတ်နိုင်ဆိုရယုံလည်းအေးကြည့်ရမှာလို့ဒါကစိတ်မြင်မဲ့ဘုံဆင်းရဲပင်ဖြူလင်းချမ်းသာသည် လိုများလူကိုကိုယ်ကိုသိရမည်ကိုယ်စိတ်ကိုသိရမယ်ညီမနေတာဒီစိတ်နေတာဘာလို့လဲဒီနေ့ကဒီနေ့ကဘာလို့လဲမလုပ်ရမလဲကိုယ်ကိုသိခြင်းများလူရှင်နေခြင်းသိရမည်စိတ်တို့ကြီးရစိတ်ရဲ့အမြင်မဲ့ဝင်နာမှုမူလာအဲ့လိုပြီးတော့မိမိတဏ္ဍာမှာဖြစ်နေတဲ့စိတ်ကညင်မဲ့တဲ့စိတ်လားဖြစ်နေတဲ့စိတ်လားအဲ့ဒါသိရတယ် ညင်မဲတဲ့စိတ်ပဲတဲ့ဥတည်နေဆိုလို့ရှိရင်အဲ့ဒီညင်မဲတဲ့စိတ်ကိုပယ်နိုင်တယ်တဲ့ဒီ၆ပါးမှာတနည်းနည်းနဲ့ပယ်လို့ရတယ်အဲ့ဒါတော့ကိုယ်နဲ့၆တွင်နည်းဖြင့်ပြောင်းစီလို့မှာမလက်မပြသင်္ခါနာဒီချမ်းသာဘုံမိတ်မှန်သွားပြီဘုရားဒီလိုရည်ကြီးတဲ့သိအောင်တတိထားစီတယ်အဲ့တော့ ပုဂ္ဂိုလ်သိဉာဏ်များလူရှင်နေဉာဏ်သိရမည်နေဉာဏ်စေသိသိဉာဏ်ကြည်လျှောသိသိရမည်အဲ့ဒါဒီသာရတိုင်းအဝတ်မှာတင်နေတဲ့အမြင်ကြီးကိုဆက်ပြတိုက်ဒီနဲ့ဖွင့်လျှောသိလို့ရှိရင်ဖြူစင်မလို့ဘူးဆိုရင် ဖြူစမ်းပါပြီဆိုလို့ရှိရင်အဲ့ဒီဝင်ကလေးကနှစ်လို့ပဲမရှိဘူးလားဟုတ်လေရှိတယ်တဲ့လူကလေးအယောင်ဆိုရင်လည်းကြီးကြီးမင်းမင်းတောက်တောက်ပြန်ပြန်နဲ့ရတယ်တော့ဒီမှာဖြူစမ်းတဲ့စိတ်လေးမှာလာပြီးကြီးကနေတဲ့လောဘဒေါသမောဟအစိုက်တွေကိလေသာအငြင်းမဲ့ပိဿာဝိတမလောဘပြေပါဒကောတာဥပနာဟမေတ္တာပလာတာယောဂီ ပါရမမာနဝိမာနမဒမမာရဆိုတဲ့အငြိအကျေစိတ်ထဲဝင်တတ်လာပြီဆိုလို့ရှိရင်လည်းပဲအဲ့ဒီအငြိအကျေဟာအာရုံနဲ့ခဏဝင်တတ်တာပဲတဲ့ဒီလိုနေချောင်းလေးတနည်းနည်းနဲ့ကြော်ပြလိုက်လို့ရှိရင်ဒီအငြိအကျေပြောင်းစင်းသွားတယ်ဒီလိုဆိုလို့ရှိရင်မြင်စင်းတဲ့စိတ်အစဉ်ကကြည်လင်ချမ်းမြေရင်တွေတော့ကြာပန်းလို့ညာခံရတာအမြဲရှိနေဘူးဟုတ်လား ဒါဖြင့်ဖြူစနာကောင်းမလားညစ်မဲတာကောင်းမလားဖြူစနာကောင်းတယ်သူတို့လည်းပဲဟောဘုံမှမရှိဒီမှာအဝတ်နဲ့မြတ်စွာဘုရားဥပမာပြုတာတဲ့ဒီလိုကြီးတကယ်တော့ယနေ့ဒီဒီဘုံရဲ့ဒီကြောင့်အဝတ်ညစ်မဲတာနဲ့စိတ်ညစ်မဲတာရှင်းကြည့်မယ်ဆိုလို့ရှိရင်ဘယ်ဟာကပူဆိုးတယ်ပူဆိုးတယ်နော် က်ကိုပြတာပေါ့အဝဘာရချူပါရဲ့စိတ်ညစ်မဲတယ်ဆိုရင်တော့ဒီပါဝတ္တဘောဘာနာမနာဘာနာမနာဘာနာမနာစိတ်ကတော့ဖြူပါရဲ့လောကတော့အတော်တန်ကြီးမဲတယ်ဆိုရင်တော့တော်ပါသေးရဲ့ဟုတ်ကဲ့လား ကျတော့စိတ်လည်းဖြူမယ်အဝတ်လည်းဖြူမယ်ဆိုရင်တော့ဘုံမကောင်းလားမင်းအကောင်းဆုံးပဲဒီလိုဒီလိုဘုန်းကြီးဒီတရားရှိတာတကယ်ဟောတဲ့ကဒီသာဖို့တခုထည့်တာလည်းအခုဒီကဲမထည့်ဘူး။အဲဒါလည်း အယူကျူအဝဘအယူကျူစိတ်ဒီဝဒနေရင်ဖြစ်ပြီးစိတ်ကျူရင်ဒီဒီပါခြင်းနိဗ္ဗာန်ဝင်ရေးမဝေးတော့ဘူးဟုတ်ကဲ့ဒီကောင်းရှိအာဘင်းဒီကမှတ်ထားမှာဘူးရာမရှိဘူးဘာလို့ထားမှာလဲဒီကအဲဒီကဒီကို မပါလို့ထည့်မထားတာကိုမပါလို့ထည့်မထားတာကိုမလို့လောလောလေးညာခက်ခက်ကြီးတိုးနေကြတာဟုတ်တယ်အပါပဲဖြူဖြူအဝပဲဖြူဖြူစိတ်ဖြူလို့ဒါလူရင်းဖြစ်ပြီးအပါပဲဖြူဖြူ Thank you. 在巨龙的留言板里。 العظيم ပြိနိဗ္ဗာန်မရောက်ပြီလားကိလေသာပြိနိဗ္ဗာန်ကိလေသာတွေငြိမ်းချမ်းရတဲ့ချမ်းသာဟုတ်ကဲ့လားယဟနာပုဂ္ဂိုလ်များရတာအဲဒါကဘာဥပါဒိဒေတာနိဗ္ဗာန်လို့ပြောတာဒီအာနမဘာဒေတာကလည်းယုတ်ကိမန္တရလုံးဝဒါကမျိုးယုတ်နာမှာအကျွမ်းအကြံမရှိငြိမ်းကြတာကိုတော့အနုပါဒိဒေတာနိဗ္ဗာန် သိကြတော့ကိလေသာဆင်းရဲတဲ့ငြိမ်းတာမဟုတ်ဘူးရုပ်ဆင်းရဲနာဆင်းရဲပါငြိမ်းပါပြီဘာနိဗ္ဗာန်နဲ့အနိဗ္ဗာန်ဒီဒေတာနိဗ္ဗာန်နဲ့အဲဒီနိဗ္ဗာန်ပြောလိုက်လို့ရှိရင်တော့မလိုချင်တဲ့ညီကများတယ်ဘာလို့လဲဘာလို့လဲဘာလို့နားမလဲတဲ့ညီကမလိုချင်ဘူး ပါဘူး။ရုပ်ရောနာရောချုပ်ငင်းပါတယ်ဆိုတဲ့နိဗ္ဗာန်ကိုနားမလည်တဲ့လူကမလိုချင်ဘူး။အခဏလောဘဒေါသမောဟစိုက်တဲ့ဒီလိုတာအငြင်းမဲတွေငြိမ့်သွားလို့မလို့စိတ်ချမ်းမြေ့ကြည်ရင်းပြီးငြိမ့်ချမ်းအေးမြနေတဲ့နိဗ္ဗာန်ကြတော့ဒီလိုချင်ရတယ်နားလည်တယ်ဟုတ်ကဲ့လား။ယောရနာယောနိဗ္ဗာန်လို့ပြောချင်းရပါတဲ့မြင်းနဲ့နိဗ္ဗာန်ကြတော့တိုင်းပါဦး။ဘာမှမနေဘူး။နားမလဲတော့မလို့ခြင်းရဘူး။ သိမလို့ကြည်ညာကိုပြောလိုက်တော့ဘာလဲဒီလိုကိုမိဘပြင်းပြရည်ပါဟာလာဖြစ်ဟုတ်လားဒီကိုဘာမှမရှိလို့လေမိဘမှာရုပ်လည်းမရှိဘူးနာလည်းမရှိဘူးဆိုတော့ဟဲ့ဘာမှမရှိဘူးဆိုပြင်းပြရည်ပဲမလို့ကြည်မှာဘူးလေနေနေနာနာနေနာနေဒီကအဲ့ဒါကြည့်ပါဒီကမိဘရောက်ရင်ပြင်းမလားမပြင်းဘူးလား ဒီနယ်ဆိုတာရုပ်လားနာလားတော့ဘောပါလားတက်တော်ရဲ့ရုပ်တွေအဲ့ဒါနဲ့နော်ဒီနယ်ဆိုတာရုပ်လားနာလားခဏပြောခဲ့ပြီးတဲ့ခိနမိတ်တာပြောခဲ့တယ်မဟုတ်လား ဒီတော့သေဖတ်တဲ့ငြိမ်းတဲ့ရောရောနိုင်ရငြိမ်းတဲ့နိဗ္ဗာန်မှာရုပ်လည်းမရှိဘူးနာမ်လည်းမရှိဘူးဆိုတော့ပြင်းတာပဲရှိပါဦးမလားအဲ့ဒါတော့ပြင်းစရာကောင်းတာသာပါဘူးအဲ့ဒါတို့နားမလဲလို့နော်အဲ့ဒီနိဗ္ဗာန်ကြောင့်ဒီနေ့နေ့မှာပြောရအောင်ဘယ်လောက်လူချင်းစရာကောင်းတယ်မလားအော်မတော်တော့ဒီလိုရအေးဒီလိုလုပ်တာပြ တယ်လို့ဗျာဒီဥပဒေတာ16ပါးဟာစိတ်ကိုညှင်းမဲပြီးတဲ့တရားတွေပဲလို့သိပြီဆိုလို့ရှိရင်တို့ကိုပြနိုင်တယ်တဲ့ ဘုန်းကြီးကဒီမှာလို့ရပါတယ်ကျောင်းတော်ကြီးကအရှင်ကိုပြပါတယ်ဟိုဒီမကိလေသာ16ပါးကတရားတော်ဆင်လိုက်တယ်နောက်ကြတော့မှအဲ့ဒီအဘိဓါဆိုတာဘလို့ဟာအဲ့ဒီအဘိဓါကြောင့်ဘလို့အကျိုးရုပ်တယ်အဘိဓါပြန်နိုင်ရင်ဘလို့အကျိုးရှိတယ်ဘုရားကြီးအဲ့ဒါကိုလည်းနေရှင်းနံပါတ်လာဒီအမျက်နှာရှင်းတယ်ဒီဘုံလည်းအဲ့ဒီကစပြီးတော့ပြောလိုက်တယ် ညင်းမကြဝိရုကြောင့်တို့တို့တုတ်တုတ်ကလေးတွေနဲ့မိသမလောဘကမလိုအောင်အဲဒီမိသမလောဘကြီးကြီးအောင်ဘလို့ကျေရုပ်တယ်ဘလို့ပြန်နိုင်တဲ့အတွက်ဘလို့အကျိုးရှိတယ်ဆိုတာပရိကြတော့ဗာမျက်နှာကြည့်ပါသာပြီးမကြည့်မကြည့်မကြည့်မကြည့်သူကလည်းဒုရှင်းသွားတယ်အခုကတော့ဘောင်းစင်လိုက်အဲဒီဒါပဲဒီကောင်းတယ်မှာပဲအထကထာကဖွင့်ထားတာဘုရားတော်ထကထာကဖွင့်ထားတာ လေးသဘောကျပြအောင်လို့အဲ့ဒီရှင်းကဥပကိလေသာ16ပါးကိုတဲ့သက်ဆိုင်ရာမြေမြတ်တွေကမြေကြီးကိုမြေကြီးဘဝထားတာဖွင့်ပြထားလို့ဒါတိဘစိတ်ကောင်းနေသူရည်ဒီဘဝထားတဲ့ရေးထားတယ်ဒီလိုမင်းများကိုအမြင့်ပြရှင်းမလို့ရမြင့်ပါဘာဖြစ်ဒီလိုပါအမြင်မဲလို့အမြင့်ပြနာမပန်းပြမဖြစ်အောင်အနုပါဒနိရောဓအနိစ္စနဲ့ နောက်တစ်ပတ်ပြန်မဖြစ်ပဲလုံးဝမြစ်ပြချုပ်ရင်းသွားအောင်ပယ်နိုင်တတ်နိုင်တာတော့မမြင်ဘူး။ဝိပဿနာဉာဏ်ကတော့အမြင့်ပြမပယ်တတ်နိုင်ဘူး။အာမင်ဒီမဉာဏ်မှာပယ်တတ်နိုင်ဘူး။အဲဒီမှာဒီကိလေသာဒီဘယ်ချက်ပါကိုသတ္တတဝိမဉာဏ်ကပယ်တဲ့ဒီကိလေသာ မိမညာကပယ်ရဖြစ်လေဥပကိလေသာကိုချက်တာချက်မနာတာတဲ့ဒါကမိမညာကဥပကိလေသာရဲ့တပိကိလေသာပဲပယ်အကုန်လုံးမပယ်လို့မာနာယမိမညာကပယ်ရဥပကိလေသာနာရတမညာကပယ်ရဥပကိလေသာဒီအဲ့ဒါလေးအထောက်အပံ့ပြရအောင်ဒါကြောင့်ဒီနေရာမှာအဲ့ဒီတဘောလေးသိထားတဲ့အခါကျတော့အချို့များပြရတယ်မဟုတ်လေကျုပ်တို့တော့ မတို့တော့ကျွန်တော်တို့တော့အပေတကားပိတ်ပြီဘာလို့လဲအဓိပ္ပာယ်ကသောတာပတိမဉ္ဇဉ်ရလို့သောတာပန်ဖြစ်လို့ပေါ့လေအဲဒီလိုတစ်ချို့ပြောကြတယ်အဲတစ်ချို့ကပြောကြတယ်ကျွန်တော်တို့တော့အပေတကားပိတ်ပြီတဲ့ဘာကြောင့်လဲဆိုဉာဏ်ပင်နာရတယ်အမှန်လေဉာဏ်ပင်နာလို့ပေတကားပိတ်တယ်ဘယ်တရားဟောလဲမသိပါဘူး။ဒီလိုပုံမှန်ပါရုပ်။ဘုရား Yeah. အဲ့ဒါလို့ပြောတဲ့ပုံစံတွေဒီကသူတို့ပထမမဖြစ်တဲ့တတပတိမဲ့ရမလားမရဘူးလားဆိုတာမေးတာနေအသက်ဖတ်နိုင်တဲ့ဒီဒီစိတ်မများကိုအမြင့်ပြရှင်းဖို့ကိုအတ္တရာဖွင့်ကြတဲ့အတိုင်းပြီးရဘူးနိုင်ငံမှာကြည့်မေတ္တာပတိမဲ့ဤပေယအိဒါမစ္စရိထေမိမာယာဒါယူဆံတတပတိမဲ့ညာရတဲ့ပုဂ္ဂိုလ်ကမနာလိုတဲ့အိဒါလည်းသူအမြင့်ပြပဲဖြစ်ပြီးသူကနာမှာမနာလိုတဲ့စိတ်လုံးဝမရှိဘူးဒီမဲ့ ရိယမမြောတဲ့မစ္စရိယအစိတ်လည်းပဲစိတ်ပြုတ်တာမှမရှိတော့ဘူးအဝမရှိဘူးဆိုတော့ဒုက္ခတောင်အဲ့ဒါရှိတာထုတ်ပြလိုက်မယ်အဘာမရှိဘူးဆိုတော့ကျဒုက္ခတောင်ဆန္ဒကြီးမရတော့မှပဲအဲ့ဒါမျိုးစီတခုရရလိုက်တယ်ဒါပြောတာမမြောတာမရှိဘူးတဲ့ ပရိမဉ္ဇဏ်အမြင့်ပြပဲတယ်လို့ပထမမဉ္ဇဏ်ဖြဲပြီးမာယာမိမိအပြစ်ကိုဖောက်ပါတာမာယာဖောက်လို့တဲ့စိတ်ထားအဲဒီပုဂ္ဂိုလ်မှာတိတိတိဘယ်မှမဟုတ်ဘူးလေအမတန်စိတ်ဖြောင်းတယ်အပြစ်အပြစ်ရှိတဲ့အတိုင်းထုတ်ပေါ်ပြောပြပြီးဝန်ခံတယ်တဲ့တတပတိမဉ္ဇဏ်ရတဲ့ပုဂ္ဂိုလ်ကဒါမေစရိထဗိမာယာပါတိပလာတမေခါ၆ပြာပါတိယ ဆောက်ဖြစ်တဲ့စိတ်ဓာတ်မိမိမရှိတဲ့ဘုံရှိဟန်ဆောင်ပြီးတော့ဝါကြွားပြောဆိုတဲ့စိတ်ဓာတ်အဲ့ဒီစိတ်ဓာတ်လည်းသူ့မှာမရှိတော့ဘူး။ဘလာတာဆိုတဲ့ကားတဲ့တက်ပြိုင်နဲ့ဘလာတာစိတ်ဓာတ်လည်းသူ့မှာရှိတော့ဘူး။မေခါသူ့ဘာသူများပြည့်ပါတဲ့ကျေးဇူးကိုချေဖြစ်တဲ့ကျေးဇူးကမ်းနဲ့စိတ်ဓာတ်လည်းသူ့မှာမရှိတော့ဘူး။အဲ့ဒီ၆ပါးတတ်တာပတ်ယူနေတာပဲတဲ့။ဒီလိုကဓာတ်သိပါလို့ရှိရင်အကျက်ထားမလွယ်ဘူးလား။ စိတ်ထင်ရတဲ့ဒီစိတ်ဓာတ်တွေကမငါလိုတဲ့စိတ်ဓာတ်တွေမမျောတဲ့စိတ်ဓာတ်တွေကိုယ့်အပြစ်ဖုံးတဲ့စိတ်ဓာတ်တွေဒီကိုမရှိတာကိုမရှိတဲ့ကိုရှိတာဆောင်တဲ့စိတ်ဓာတ်တွေသူများမာရပုဂ္ဂိုလ်တက်ပြိုင်တဲ့စိတ်ဓာတ်တွေကျေးဇူးချစ်တဲ့စိတ်ဓာတ်တွေဆိုတာအမှန်တင်ရတဲ့အသက်ဖောက်တဲ့စိတ်ရပြီးရတယ်။ဒါကြောင့်ဘုရားဒီမှာ ပြီးတော့ဖောက်ပြန်ဖော်ပြရတဲ့ဉာဏ်နဲ့ဒီမှာရေးပါတယ်။သောတာပတ္တိမဟိပေယဣဒ္ဓမစ္စရိထေဝိမာယသာတိပလာတမထာချက်ဖြာမြစ်ပြရှင်းပေခြင်းပထမပထမကရပထမမဲ့ဟောတဲ့ပတိမဲ့မြစ်ပြတတ္တိတဲ့အမြစ်ပြတတ္တတဲ့ဆိုတာသမုတ်စေတပဟံခေါ်တယ်။သမုတ်စေတမြစ်ပြပဟံပဲလား။ဒါဆိုသောတာပတ္တိမဟိပေယ ဥပါမိတ္တိထေမိမာယာသာတိပလာတမခ၆ဖြာနိတ္တရှင်ဘေခြင်းပထမ ဟုတ်ကလားဘာမှမနာဘာမှမရဘဲနဲ့သူများကောင်းတာမနာလို့နေတာတော်တော်ဆိုးတဲ့စိတ်စိတ်ကမနာလို့ပြီးဆိုပြီးတော့နှုတ်ကလည်းမနာလို့တဲ့စကားတွေပြောပြီးဟုတ်လားဆိုးတာလည်းမနာလို့တဲ့အလုပ်တွေမလုပ်ဘူးလားအမှန်တန်ထင်ရှားသည်တဲ့ မှအနာဂါမိမကပေတာကတော့ဗျာပါဒသူ့ကိုဖြည့်ဆည်းလိုခြင်းသူ့ကိုဖြည့်ဆည်းစေလိုတဲ့စိတ်ဒါကိုလည်းပဲတယ်ဟောတာစိတ်ဆိုးတာကိုလည်းပဲအနာဂါမိမဉဏ်ရဒါတတိယမဉဏ်နော် သရာဂာမိဒုတိယမညာကိုထားရတယ်။ကျန်ကနာသရာကထားရတယ်။ဒါကြောင့်မလို့ဒီမှာလည်းမခေါ်ပြဘူး။ထားရတာကသရာဂာမိလက်ကကိလေသာတစ်ခုလုံးကိုအကုန်လုံးပယ်တာမဟုတ်ဘူး။ကိလေသာရဲ့ဒီတချို့ကပယ်တာဖြစ်တဲ့အတွက်ဒီမှာမထည့်ဘူး။နောက်ကြတော့ဟောပြောရအောင်။အနာဂါမိမက်ကဒါကြောင့်မလို့တတိယမက်ကိုကျော်သွားလိုက်တယ်။အဲ က်ကြီးဝင်ခြင်းနဲ့ချက်ကြီးဝင်လို့လည်းစိတ်ထားလည်းပဲတယ်စိတ်ဆိုးတဲ့ဒေါသထုတ်တဲ့အမျက်ထွက်တဲ့အနာကစိတ်ကိုလည်းပဲတယ်ဒါကဘုရားဖတ်လို့မလို့လားအဲလိုတယ်နော်ဒီကအနာဂါမှာဆိုလို့ရှိရင်မတိတတိကလိပြီပေါ့။ဘာဟုတ်လား။အဲဒါလို့ဆိုလို့ရှိရင်မနဲ့နေမယ်။မောင်ရင်တော့ရှိရှိရှိရှိပြတာ။ဟုတ်ကလား။ရှိရှိရှိရှိပြပြီတယ်လို့ရှိရင်ဘယ်လိုမှရမလဲ။ အမွေဘောရှိကြည့်ဆိုရင်တော့မွေဘောမွေဘောကွာပြီးတော့နဲ့ခောက်ကြည့်ပါလားအဲ့နဲ့နေရောဗတိညိထောင်ပြီးရှိရှိရှိရှိနေတော့မွေရမကြည့်ဘူးတော့ဘူးရောဒီတာလည်းနေရတော့ရောရာရကောရဥပနာယံညုပ္ပပုဂ္ဂလနာရမိမညာအမြင့်ပြတ်တတ်သည်